ကျေးဇူးစွာယောဂီတွေအနေနဲ့နားလည်ထားဖို့ကတော့ရှုမှတ်ချက်တိုင်းမှာပါဝင်နေတဲ့မယုတ်မလွန်ပေါ့ညီပြစွာအထုပ်ဖို့ကိုခေါ်ပါတယ်။ကျောင်းရဆိုင်မှုစိတ်အားဆိုင်မှုလုံလဝိရိယကိုပဲဒီနေရာဌာနမှာဝိရိယသံဖို့ကိုခေါ်ပါတယ်။ငုံနေတဲ့အိဗေကတော့ဝိရဏံဘာဝဝိရိယဝိရဏံရဲရင်တော့ ပုဂ္ဂိုလ်တို့ဟာရောဖြစ်ကြောင်းဖြစ်ရာရဲရင်ချင်းအမှုရာတွေဝိရိယဝိရိယမြည်တဲ့ကျမ်းဂန်များပါဒီလိုနဲ့ပေါ်ထားပါတယ်လုံလဝရိယရှိတဲ့ပုဂ္ဂိုလ်ဟာမိတိကိစ္စမျိုးမဆိုဘောသူတို့ကိစ္စဝါဝါမှာရဲရင်တတ်ပါတယ်ဒါကြောင့်ရဲရင်သူရဲ့ဖြစ်ကြောင်းဆိုရင်ဝိရိယပဲယူရမှာပါပဲဒါကြောင့်ဝိရိယရှိသူဟာ ဒီလိုခုအမှုကိုပြီးရတဲ့အတွက်ရရှိမဲ့ကိုယ်စိတ်ဆင်းရဲကိုမကြောက်မရွံ့သိခံနိုင်ပါတယ်။ဒါကြောင့်ကျမ်းဂန်များမှာဥဒ္ဒါလက္ခဏာဝိရိယလို့ဝိရိယရဲ့လက္ခဏာကိုဖော်ပြထားပါတယ်။ဝိရိယဝိရိယသည်ဥဒ္ဒါလက္ခဏာရမိဆင်းရဲကိုအံခဲပြီးတော့ကြိတ်ခဲပြီးတော့သိခံရဲ့လက္ခဏာရှိတယ်လို့ဒီလိုပြပါတယ်။ ဥဒ္ဒါဟဆိုတဲ့စကားစုမှာဥနဲ့တဟနဥဒ္ဒါဟနလက္ခဏာဥကဒုက္ခကျုံးလာလို့ရှိရင်ဒုက္ခတွေဖြစ်လာလို့ရှိရင်ဆင်းရဲတွေရလာလို့ရှိရင်တဟနတာဟတိခံခြင်းဒီလိုအဓိပ္ပာယ်ရတယ်စိတ်အဓိပ္ပာယ်ရှိတယ်လို့ဒီလိုဒီနေ့ကိုယ်ရဲ့ကိစ္စဆောင်ရတဲ့အခါမျိုးမှာပဲဖြစ်ဖြစ်ဒီလိုအဖြစ်အခုလို့ သီလတွေပြည့်စုံပြီးတော့စိတ်ဓာတ်ကိုတိုးမြင့်ပေးတဲ့အတိညာပွင့်လင်းစေတတ်တဲ့ကျိုးကျေးဇူးများတဲ့အလုပ်မျိုးလုပ်တဲ့ခါမျိုးမှာပဲဖြစ်ဖြစ်စသရရာလူမှုချမ်းသာတွေကိုကျွန့်နေရတယ်ကာမဂုဏ်ချမ်းသာတွေကျွန့်နေရတယ်အဲ့ဒါဒီသိခံရတာလည်းမသက်သာဘူးဒီရောက်တဲ့ခါကျတော့လည်းပဲချိုးကြံပြီးတော့အိပ်ရတာကိုစားတော့လည်းချိုးကြံရတယ် စစရာပါလိစိတ်ကိုချုပ်ကြည့်ပြီးတော့အပြင်မှာနေတော့လို့လွတ်လွတ်လပ်လပ်မရှိဘူးပြီးတော့တရားထုတ်ပြန်လို့ရှိရင်လည်းပဲမခံစားမှုတွေပေါ်တာဒါတရားထုတ်ခြင်းရောက်ရနိုင်တဲ့ဆင်းရဲတွေပဲအဲ့ဒီဆင်းရဲတွေဖြစ်လာလို့ရှိရင်သိခန္ဓာတဲ့အဲ့ဒါကကိုယ်ရရှိတဲ့ပုဂ္ဂိုလ်မှာသိခန္ဓာလားဒါကြောင့်အဲ့ဒီလက္ခဏာလေးကိုကြည့်ပြီးတော့ ရသည့်ဆင်းရဲစိတ်ခဲခံရင်လက္ခဏာရှိတယ်လို့ကျန်ကရပါယောဂီများဖြစ်နေတဲ့သဘာဝကိုကြည့်ကြဒီမှာထုတ်ဖော်ထားပါတယ်ယောဂီဖြစ်နေဒီရောက်လာတဲ့အခါကျတော့ထိုင်ပြီးတော့နေတဲ့အခါတခဏလေးကြာလို့ရှိရင်ခုနကရလိုက်ဤလားရလိုက်ပူလိုက်ကြိုက်လိုက်ခဲလိုက်အဲဒီဖြစ်လာဖြစ်လာတော့ငါက ဝိရိယရှိမရှိသူသောမဝိရိယနည်းသူဟာတတ္တိကြောင်ပြီးတော့ပေါ့စိတ်အားတွေငဲလာတယ်စိတ်အားတွေညော့သွားတယ်ကိုဒုက္ခဝေဒနာတွေတွေ့ပြီဆိုရင်အဲ့ဒီဒုက္ခဝေဒနာစိတ်ကိုကျိုးအောင်အားနဲ့အောင်သူကလှုပ်ပေးလိုက်တော့စိတ်ဟာပိုကျသွားတာပေါ့ညော့ကျသွားတာအဲ့ဒီလိုခါမျိုးမှာကိုယ်ပိုင်အတိစိတ်တနဲ့ထောက်ကူမပေးရင်ညော့တယ်ညော့သွားတာပြိုကျသွားတာပြီးတော့ဘေးကအားပေးတဲ့ အဲပုဂ္ဂိုလ်တွေကမရှိလို့ရှိရင်တရားဓမ္မဆုံးမခြင်းနဲ့ပေါ်လီအာမပေးလို့ရှိရင်ပြုတ်ကြတော့ရောပြန်ပြီးတော့နလမ်းပြီးတော့ခွေသွားတာပဲညင်သွားတာပဲဥမာဘာနဲ့တူလဲဆိုတော့လက်ပြုတ်ကနီးအိမ်ကြီးများကြားထောင်မပေးလို့ရှိရင်နည်းနည်းလေးတွန်းလိုက်တာနဲ့နည်းနည်းလေးကြီးလိုက်တာနဲ့တခါလဲပြေကြသွားတယ်ပြေကြသွားနိုင်တယ်ဒီခါမှာ အဲဒီလက်ပြူကဏီအိမ်ကြီးကိုထောက်ကြတယ်ကပေါ့လေမလဲမပြူရအောင် ထောက်ကန်ထားတယ်လို့ပေါ့ကိုနာရင်နာပါစေသိရင်သိပါစေမလျှော်ဘူးခါဆိုပြီးတော့ပေါ့လေကိုယ်စိတ်ကိုဒီလိုပြန်တင်းလိုက်ရတယ်ပြန်တင်းလိုက်တဲ့အခါကျတော့ဟိုကရော်ရဲ့လက်ပြူကဏီစိတ်ဟာပြန်တောက်သွားတယ်ဆရာတွေကလည်းအားပေးလိုက်လို့ရှိရင်ပြန်တောက်သွားတယ်အဲ့ဒါဟာဥပထမနာရတလို့ခေါ်တယ် ထောက်တိုင်လားစိတ်ကြားကံဤတဲ့လက်ပြူကံဤအိမ်ဦးကြီးကိုဒုံနဲ့ထောက်ထားတဲ့အခါကြားထောက်ထားတဲ့အခါတောက်နေလို့ပေါ့စိတ်နဲ့ပြန်ပြီးတော့တင်းလိုက်တဲ့အခါမှာစိတ်ကပြန်ပြီးတော့တောက်သွားတယ်အဲဒါဝိရိယကိစ္စအဲဒီလိုဝိရိယရဲ့ထောက်ကူမှုကြောင့်ကျွတ်တဲ့စိတ်တွေဟာထူးထူးခြားခြားကြီးကိုထတာကြွကြွဖြစ်လာတာဒီမှာယောဂီတွေကိုယ်ရဖြစ်ပါလိမ့်မယ်။အတူကတော့တချို့ chronic ယောဂရှိတဲ့ပုဂ္ဂိုလ်များယောဂအကြောင်းပြုပြီးတော့ပြည့်ပြည့်ဝဝအာမထုတ်နိုင်တော့သူတို့စိတ်အားတွေနေကြတာတွေ့ရပါတယ်။တချို့ယောဂီများလည်းအကူကခက်ရောက်ရောက်အာထုတ်နေတော့စိတ်ကတဖြည်းဖြည်းလွန်လာကုန်းကုန်လာကုန်းကုန်လာတော့တနည်းလာလည်းပဲဒီလိုအခြေအနေတနည်းလာလည်းဒီလိုအခြေအနေဆိုတော့ကြားတော့သူတို့အားငယ်လာတယ်။နောက်ဆုံးရှင်လည်းတရားကထွက်ကျင်တဲ့စိတ်တွေလည်းပေါက်တယ်။အကြခဏလည်းဘုန်းကြီးတို့လာလာပြီးတော့ရှောက်ပါတယ်။ ဒါပေမဲ့လို့အကြောင်းအားရဆိုတာသူစိတ်ဓာတ်ကလေးမြင်မသွားအောင်လို့တိုးတက်သွားအောင်လို့ပေါ့လေခုနလက်ပြုတ်ကနီးအိမ်ကြားထောက်ပေးလို့ပေါ့တရားလေးနည်းနည်းဟောပေးလိုက်လို့ညင်တာလေးကြီးရွှင်းပြီးတော့အားလေးပြက်လာတယ်အားထုတ်လိုက်တာဒီလိုနဲ့ပဲတစ်ချိန်ချင်းနဲ့နေရာကြတာတရားကြီးဒီအားတက်ပုံလေးတွေနဲ့စပြီးတော့ဆရာလက်ထက်တော်ကာလကစိတ်ဓာတ်မြင်တဲ့ဘိက္ခုနီမလေးအကြောင်းနည်းနည်းအတူချုပ်ပြီးတော့ပြောပြရတယ်သူဟာ ယုံနာဆင်းရဲတွေကိုမြင်ပြီးတော့သာဝေကနဲ့ဘောလုံးရောက်ရည်ကြီးပြောပြီးတော့သိက္ခူနီပါရှိခံယူပြီးတော့ကျင့်သုံးတယ်။အဲဘာလို့သူ့မှာကကျမ်းမာရေးကမပြည့်စုံရှာတော့ကျမ်းမာရေးကောင်းတဲ့ပုဂ္ဂိုလ်တွေလို့ပြည့်ပြည့်ဝဝအာမထုတ်နိုင်ရှာဘူး။တနည်းတဲ့တနည်းသိမ့်ပိန်သိမ့်ပိန်ပြီးတော့လာတယ်။နောက်တော်တော်လေးအရွယ်ကျတော့တော့ဟိုဒီဒီသွားတဲ့အခါမှာတောက်ခွေးနဲ့သွားရတယ်။ရဲရဲလေးချိနေနေလေးပဲ။တခါတခါကျမ်းမာရေးကောင်းလာလို့ရှိရင် ဖိအားထုတ်လိုက်တရားကလည်းပဲမပြီးမြောက်သေးတော့ဘောလေပုံကျသွားလိုက် အားနေသွားလိုက်ပေါ့အာရကကြမ်းမကြီးကောင်းလာလိုက်အားထုတ်လိုက်အားနေသွားလိုက်ဒီလိုပဲတက်ကြည့်ကြကြည့်ဖြစ်နေတာရှားရှားဘိက္ခုညီမတွေကတော့ရှင်မကြမ်းမကြီးသူစိုက်ပါနာနာနေကြီးလောက်ပါစသည်ပေါ့ပြောပေမဲ့လို့မနာယူဘူးသူတရားပဲသူဆက်ပြီးတော့အားထုတ်နေတာပဲနောက်စွန့်စားပြီးတော့အားထုတ်လို့တရားရိရသွားပုံလေးပေါ့ဘုရားဆက်ပြီးပြောပါမယ် ယုတ်ကသာပိန်အားနေသွားပြီပဲလို့စိတ်ကမပိန်ဘူးအားနေမတော်ဘူးစိတ်တည်းကခိုင်ပါလေးရှိနေတယ်။ဒါအခြားခြားဘိက္ခုနီမာတွေကကန့်ကွက်ပြီပဲလို့မနာယူပဲနဲ့တစ်ချိန်ပါတော့လေသူကသူ့ကိုသူဆုံးမပြီးတော့သူ့စိတ်ကိုပြန်ပြီးတော့ထထကြွဖြစ်အောင်အားပေးပြီးတော့ဒီလိုသူကဆုံးဖြတ်ချက်ချတယ်။ဒီနေ့တော့ပြင်းပြဌာနအားထုတ်ခြင်းဖြင့်လူတည်ရင်တည်စေ လူမသေးလည်းပဲကိလေသာတည်စေရမယ်ဆိုတဲ့အနေနဲ့ပေါ့တောင်ကုန်းလေးပေါ်မှာတက်ပြီးတော့သူစွန့်ဆက်ကအထုတ်တာတောင်လေးပေါ်တက်သွားတဲ့အခါမှာလည်းပဲကိလေသာတွေပဲတောင်ဝိသီထောက်ကတောက်ခါနဲ့တက်သွားတာတစ်ခါတစ်ခါဆိုလို့ရှိရင်လေးပဲထောက်ပြီးတော့တက်သွားတာအဲဒီပေါ်ရောက်တဲ့အခါကျတော့လည်းသိခါဆုံးဖြတ်ချက်ချတယ်ဒီနေ့ကိလေသာတွေတည်စေရမယ်ချက်ချမယ်ဆိုတဲ့အနေနဲ့ပေါ့အထုတ်လိုက်တာဒါကလည်းပဲအောက်သတ္တကမ္မဌာနဆိုတာအမှတ်လုံးမလို့ဖဲဘူး တရားပြမှတ်နေတာတရားကြီးနေရာလေးတော့ရှိတာပဲဥပဒနာတွေကတော့ပဋိသမารတွေကတော့တော်တော်ကောင်းတယ်စိတ်ကျဉ်းချင်းထားပြီးတော့အားထုတ်လိုက်တာတခဏချင်းပဲတရားတွေတက်လာပြီးတော့ဒါလည်းကိလေသာကုန်ကရဟနာပါကြီးဖြစ်သွားတာအားတွေကပြည့်သွားတာငကောရှိနေတက်လာတာပြန်ကြတဲ့ခါကျတော့သံသာဆုံးတဲ့ခါကျဖြစ်သွားတာဘယ်လိုအားတွေရောက်လာမှမသိဘူးမျက်နှာလေးရတဲ့ကြည့်တာဝင်းနဲ့ကြီးလို့အဲ့ဒီအချိန်တွေကိုမြင်ရတဲ့ဘိက္ခုညီမတွေဟာ စိတ်အောနေတာပဲရှင်မသောသောဘုရားတွေ့ရတာတမျိုးအခုတမျိုးဘယ်လိုလဲပေါ့အဲ့ဒီဉာဏ်နဲ့ခါမှာသူရဲ့စွန့်စားကားလေးပြောပြတယ်။ဘွားကြီးကိုချီးကျူးကြတာဒါလေးပြောကြတယ်။မြတ်စွာဘုရားကိုယ်တိုင်လည်းဟောထားပါတယ်။ကိုရိယာဖြင့်ရနိုင်တဲ့အကျိုးတွေကိုရရှိရေးအတွက်လုံလဝိယထားတဲ့ပုဂ္ဂိုလ်ဟာကြိုးစားအားထုတ်တဲ့ပုဂ္ဂိုလ်ဟာမကြိုးစားပဲနဲ့အသက်တရားလည်းကားတက်တဲ့ရှင်းနေရတဲ့ပုဂ္ဂိုလ်တဲ့ တရက်တာလေးမြတရက်ကလေးမြကြိုးစားအထုတ်နေတဲ့ပုဂ္ဂိုလ်ကပုဂ္ဂိုလ်ရဲ့အသက်ရှင်နေတာတာလွန်ပြီးတော့တန်ဖိုးရှိပါတယ်လို့ုရိယရဲ့တန်ဖိုးတွေကိုလည်းပဲဓမ္မပဒပါဠိတော်မှာဟောထားတာရှိပါတယ်။သူဘုန်းကြီးတွေယောဂီဓမ္မနှစ်လတောင်ကျော်သွားပြီ။ရေပေါင်းအများကြီးပဲအထုတ်နေရတာ။ဒီတိုင်းနေတဲ့ဓမ္မကိလေသာတွေအဲကိလေသာလက်မခံပယ်ထားနေအောင်ဆိုပြီးတော့ကြောင်ရဆိုင်နေရတာ။ရှုပဲအောင်မှာစိတ်ကလေးတွေ မြဲတယ်ဆိုရောက်ရောက်နေအောင်ဆိုပြီးတော့ကြောင်းရဆိုင်ပြီးအပုံမှန်ဝိရိယတွေပေါ့ကာယကခက်ခဲနဲ့တွေ့လာလို့ရှိရင်အဲ့ဒီဆင်းရဲကိုသိခံပြီးတော့ပေါ့ခက်ခဲကြော်လွန်တဲ့အရှိစွဲလုံးလောက်ဝိရိယနဲ့အထုတ်နေတာတွေ့ကြည့်မယ်ဆိုအများကြီးပဲစိတ်ဝင်စားပြန်ကောင်းတာအဲ့ဒီလိုဝိရိယရဲ့စိုက်ချင်းရောက်ရနိုင်တဲ့အကျိုးလည်းပဲမတည်ပဲနဲ့ဆက်စုပ်ဖွယ်ရာပေါ့လေအရာရာမှာ ကုသိုလ်ရေးရာမှာဆုတ်နစ်နေတဲ့ပုဂ္ဂိုလ်ကိုပါဠိလိုကုတိတလို့ခေါ်တယ်။ကုဆက်ဆုပ်ဖွယ်ရာတိရဆုတ်နစ်နေသူဟွန်းပြင်းကြီးနေသူလို့ဒီလိုအဓိပ္ပာယ်ရတယ်။လောကမှာမိမိအတွက်စာဝတ်နေရေးလည်းပဲမလုပ်အများအတွက်အကျိုးရှိအောင်လည်းပဲမလုပ်ခဲနဲ့ဒီတိုင်းအလွတ်နေတဲ့ပုဂ္ဂိုလ်ဘယ်လိုခေါ်တော့ဝိရိယနည်းနေတော့လူပြင်းပဲဆိုတာပေါ့လေလေးကြီးပဲဆိုတာ ခေါ်တာပါလူပြင်းပဲဆိုတာဒါဆဲတာပဲ ပြီးတော့လူပြင်းပဲလို့အဆက်ခံရတဲ့ပုဂ္ဂိုလ်ကုတိတာလို့ခေါ်တယ်။ဘာဖြစ်လို့အဆက်ခံရသလဲလို့ဆိုတော့သူဝိရိယမရှိလို့ဝိရိယမရှိတော့အဆက်ခံရတာပေါ့။အဲ့ကုတိတာဆိုတာဝိရိယနည်းလို့အဆက်ခံရသူလို့ဒီလိုအဓိပ္ပာယ်လေးရတယ်။တရားထုတ်တဲ့အခါမှာစွန့်စားရမယ့်အခါမစွန့်စားဘဲနဲ့ပေါ့လေဝိရိယကြီးလျှော့လိုက်လို့ရှိရင်အာတေတ္တိနည်းတာပဲ။ ပြင်းတာပဲဆိုပြီးတော့ပေါ့လေတင်ညက်တာပဲဆိုပြီးတော့သူများအပြစ်တင်တယ်ပြစ်တင်တာကဆဲတာပဲစွန်စားတဲ့နေရာမှာဝိရိယနဲတော့အဆဲခံရသူဆိုတဲ့ကုတိတာဖြစ်သွားတယ်ကောအဲ့ဒါလိုဝိရိယနဲတော့အများရဲ့ထင်မြင်သေးခြင်းအဆဲခံရခြင်းခံနေတဲ့ပုဂ္ဂိုလ်ဟာဒုက္ခဝိရတိဆင်းရဲစွာနေရတတ်တယ်ကုစီတော်ဘိက္ခုဒုက္ခဝိရတိဆင်းရဲစွာနေရတတ်တယ်ဆိုတာက သူ့မှာကတစ်ချိန်လုံးလိုကာမဝတ္တတိနဲ့ရောထွေးနေမယ်อืมကောင်းတာတွေမြင်မြင်ကြားရင်နားရင်စားရင်ထိရင်ပေါ့လေတခါတခါအလိုမကြဘူးဆိုလို့ရှိရင်ဒေါသတွေဖြစ်လာတဲ့အခါသူများကိုပျက်စီးစေလိုတဲ့ယပါရဝတ္တတိလည်းဖြစ်မယ်တခါတခါမှာသူများကိုဒုက္ခပေးလိုတဲ့ဝိညာဝတ္တတိလည်းဖြစ်ရင်လည်းဖြစ်မယ်အဲဒီမိစ္ဆဝတ္တသုံးမျိုးတည်းကတစ်မျိုးမျိုးနဲ့သူကရောထွေးပြီးတော့နေနေရတာပဲအဲဒီလိုရောထွေးနေရတာကိုပဲဆင်းရဲစွာနေရတယ်လို့ ဒီလိုခေါ်ပါလေဒါရင်မဟုတ်ဘူးသူမကဒီဒီနမိတပြာဒနဲ့အာဟုတုစိတ်တုပ္ပကောတိစာပေါ်လေအကျင့်တရားတွေလွှမ်းမိုးနေတော့ကိုနှုတ်စင်ကြယ်အောင်စင်ကြယ်စီနိုင်တဲ့သီလအခြေခံသီလပေါ်လေမိမိအကျိုးစီးပွားတွေလည်းပဲဆုပ်သွားတော့တာပဲအခုလိုစိတ်ဓာတ်တွမြင့်ပေးတဲ့သမာဓိအလုတ်တကယ်အကျိုးစီးပွားတွေလည်းပဲ ဆုပ်ယုပ်နစ်နာသွားတော့တာပဲအထူးအားဖြင့်သောမာနေကိုအစစ်စစ်သိမြင်တဲ့ပညာပေါ့လေသိမြင်တဲ့တကယ်အကျိုးစီးပွားအစစ်မှန်နေပေါ့လေအဲ့ဒါတွေကိုလည်းပဲဆုပ်စီနိုင်ပါတယ်တရတန်စဟာပေတိဆိုတာမြတ်စွာဘုရားဟောထားတာမိမိအကျိုးစီးပွားတွေလည်းပဲဆုပ်ယုပ်နစ်နာစေတယ်ဒီလိုဆိုပါတယ်တကယ်အားထုတ်လို့ဝိရိယတန်ဖိုးစဉ်အပိုင်းရောက်လာပြီဆိုရင်အာရတဝိရိယဆိုတာဖြစ်လာတယ် ခရတဝိရိယဆိုတာအဲအောက်လည်းလျှောမသွားဘူးရက်လည်းမနေဘူးတည်ချင်းတည်ချင်းပေါ့လေအချိန်နဲ့တက်နေတာအဲအာရတဝိရိယရှိသူခေါ်ပါတယ်အဲဒီအာရတဝိရိယရှိသူဟာချမ်းသာစွာနေရတတ်တယ်ချမ်းသာစွာနေရတယ်ဆိုတာခုနစောစောပိုင်းကပြောခဲ့တဲ့မိစ္ဆာဝိတ္တ၃မျိုးမှ ကင်းလွတ်ပြီးတော့ပေါ့လေတဏ္ဍရှင်းရှင်းနေနေရပြီးတော့ဝိရိယထားတဲ့အတွက် မိမိအကျိုးစီးပွားအဆင့်မှာဖြစ်တဲ့သီလရောတမာရီရောပညာရောဒီသုံးမျိုးလည်းပဲပြည့်စုံနေတာပဲအဲဒီလိုခါမှာဝိရိယရဲ့အကျိုးကို ကောင်းနားလေလာတယ်ခက်ခဲကြီးလည်းပဲကြောလာတော့ရဲတဲ့ရဲလာတယ်ပြီးတော့စိတ်အားတွေလည်းပဲတက်တက်ကြွရတဲ့တောင့်လာတယ်မိမိမှာသီလသမားကြီးပညာအကျင့်တရားတွေလည်းပဲထိုက်တန်လို့ပြည့်စုံလာတာတွေ့တော့ သူကစဉ်းစားတယ်အာဝရိယရှိသူစိတ်ကလေးဟာတောင့်လာတာပဲတိတ်ကောင်းတဲ့တရားပဲခေါင်းကြီးနားလေလာတာခုနကောသစ္စာတရားကိုလည်းပဲလွှမ်းမိုးပြီးတော့ဗောလေတကယ်အရေးရောက်တဲ့အခါမှာနောက်မဆုတ်ဖဲနဲ့ကြိုးစားလိုက်လို့ဒီခက်ခဲကြီးကြော်သွားတာပဲဆိုတာဗောလေယုတ်ရည်ညာထဲမှာထင်လာတာအဲ့ဒါအဆံအဆံဒီဒနာဘာဝပစ္စုပ္ပထာနာခေါ်တယ် မနှုတ်မဆုတ်နစ်ဖဲနဲ့စိတ်ဇွဲတွေပေါ့လေစိတ်အားတွေ energy တွေပေါ့လေတန်လာစီတဲ့တရားပဲတန်လာတဲ့တရားပဲလို့ယောဂီကကိုယ်ကိုယ်ကြီးအကျိုးကိုနားလည်လာတယ်အာသံစီရဏဘာဝိစုပတ္တဒီနေ့ဝိရိယရဲ့လက္ခဏာနဲ့ရတ္တအဲလက္ခဏာရတ္တနဲ့ပြစုပ္ပထာပေါ့လေသုံးမျိုးပဲပြောထိုင်ပါသေးတယ်အဲနောက်နေ့ကြာမှဝိရိယဖြစ်ခြင်းရဲ့အကြောင်းပါဠိတော်နည်းနဲ့အထာဂရနည်း ဆက်လက်ပြီးတော့ပြောပါမယ်။ဒါတခုပြောချင်တာတော့ဘုန်းကြီးလည်းပဲဒီစကံသိင်္ဂန်နေတရားတွေကလည်းပဲတော်တော်လေးပြည့်စုံစုံဟောထားခြင်းတယ်။ညပိုင်းညပိုင်းတဏှာကြီးလောက်ဟောတော့မပြည့်မစုံပဲနဲ့ဖြစ်သွားနိုင်တယ်။တချို့တရားတွေလည်းချုံးလိုက်ရတော့အိဗေကရှင်းရှင်းလင်းလင်းမရှိနိုင်ပဲဖြစ်နိုင်ပါတယ်။ဒါနေခင်းပိုင်းတဏှာကြီးလောက်တရားဟောရရင်ကောင်းမလားလို့စဉ်းစားမိပါတယ် ပြေးပေးတတ်ရဲ့ဆန္ဒကြည့်ပြီးတော့ဝိနည်းကမိုင်းတနာကြီးဟောပြပါမယ်တနေ့တနာကြီးနှစ်နာရီပေါ့လေညပိုင်းတနာကြီးနဲ့လေခိုင်းတနာကြီးပြေးတတ်ကရှင်းရမယ်ဆိုလို့ရှိရင်တော့အဲဒီကမိုင်းတနာကြီးပဲဟောမယ်တစ်ပင်ရေပြားပြားလုံးလို့မသိနိုင်ဘူးလို့တော့ဘုန်းကြီးကယုံကြည်ထားပါလားကြည်မြဲမြဲလောက်ရင်တစ်ပင်သေးတာပေါ့ဘောတစ်ပင်တစ်ပင်သေးသွားပြီခုတရားမြဲမြဲဟောတဲ့အတွက်ယောဂီတွေတော့ ဒုက္ခမဖြစ်နိုင်ပါဘူးလို့ပြန်ကန်လေးမဟုတ်လို့ဒီမှာအများကြီးဟောတယ်ဒီနေ့ဒါပဲတော့ကြအောင်ဆို